နာမယုနာမုတ်တိယံတမုဘေခောကံအနုပါတိစေသနုပါနာနံမောနံဒေဥပလတောင်အလံနငနံသတမတသိညာဝိဘုဒ္ဓပုဂ္ဂိုလ်ခောကံမနံမနလေယသောတိရယရဏပရမယသာမင်သူချာယကံဘောညံသင်သင်ကိန္တခုတတုမနီအဝံမောံသံဖုတ်သံလတ်ခောတေံဒံ มันกังสังเชสพงให้ใครน้ำใครนินเรื่องเรื่องเบื้องพิมอภินปัญญาลิลิลินมันสังวาจานั่นนั่นวิบัติเนี่ยดีกาลาดีอะยะအနံရဟန္တာသုံးစောက်ခောက်တံအနုပါတိစေသနိဗ္ဗာန်နာခွင်ပင်ပိဘုဒ္ဓပုဂ္ဂိုလ်နံ အကြောင်းကတန်ကံတန်ကံခန္ဓာငါဝနိကောမဆွေရမဆွေရမနံပရမယရဏအောလောလောဝေဒလာနံအကြောင်းကတန်ကံတန်အာနံအာယနိကောမဆွေရမဆွေရမောလသေခန္ဓာနိကောဘာထောဝိနိဗုဒ္ဓခောဇောဇံမန္တေနဝသေအတိကံဒီရအပမေယဗမထအကောင်အောင်စေတံလူမောလပြုထံတဖန်မောလဖောက်ကြံတပင်သူကုန်ထံဘောကောင်းယောမအမတတိပြတ် มุญญาตงยัมมาขวางทางบ่จางตอนสังเอิญสังหาเข้าจีจงญาทุนย่อที่ย่อมานิบุราจามจึงตะคูตะคูลูกทองสุนเอสุดีพงลองที่อริกามกุงเขาใจยังไม่มีอันภาคจำคืนเดือนเมืองมังนาสังกตาทางนิบัญญาตะเวชัง နမတိနိဗုဒ္ဓပုဂ္ဂိုလ်ရှင်မြတ်သမသလေသံရူပခန္ဓာကမောဖွေအပ်နာမခန္ဓာကမောဖွေအပ်သောမန်အမ္ဇာတံလို့မပြုတံတေခောမြဲစေတိကိစ္စအတိကံမီရ ချိန်ချိန်ဝိဝိထူးထူးများများဥပ္ပနိမဝင်ဝေမြင့်လည်းမဩဟသောကိနတိရထမပုဂ္ဂလာသဘာချမစာအင်းအင်းတပိဟိယောစက်တေတဖိုင်ကိလေသာတနာပံမုတ်ရှင်တလုရာဂီအဂီလောက်နေလို့မဟုတ်သားမိခန္ဓာအောက်ဖံမောကြောင့်သောမောဖြာသမိပုဖံသပုလံကံရတ္တဘေမဟံ ဘုရားတိစေကတုတ်တာယဟန္တာအများခေါဆောက်ခေါဆောက်အမှုပါဠိစေသမိတ်ပါနလည်းမဟာလာမိရထံရှာအလကံ นั่นหนังนิปัตโตทางเลี้ยงหันยำอันที่โลกาสจาพระลองยังอันสุพันเอกุนปินคุณสจารปีกัตติหูใจยำในอัตยังสดตังยามือถึงสานเขาเราพระพิสิกาบุตรยานดายามือโบหึงอาคันนิบันจำถึงยิ่งทีใจมีเขาผู้เขาหนังต่างดันอาจำจำถูหงยังเจ้าเขาหนังต่างจ้าพระสุดยอด သမဏံတောမြောင်လေယေကျိုးရှိကိုယ်အူတံကျုံဆောင်စိတ်ဆံတိထံတေအာဟေကြာဝမေကုဏယတ်အောမောတံခုကံတေတိရတ်ယေနမေဝေမေနနံရာဇိစေကဗုဒ္ဓဘောသံကြောင့်တိဇံဝေဝမိတံသံဇာမြံတိဝသံနံခံလောလံပြင်ဘုံလောယံတံကို ยุบยาถูของบดินพอหลวงนังยาสร้างพระจีสำคัญขับกันเดียนด้านพิสิกาพุทธาเขาเจ้าเดียนขันเออดังยานตาเขาเจ้าเดียนบางสิคูถึงมือไว้ที่เจ้าขานยาดังองนานันองบ่ดอกจังยองตะยังยันลองพาก้อนตาวันยุสิคูไว้คือหันมือคำลำชองยอตาสูที่โอควันชวนยาวผ่านผ่านเมื่อนั้นก็เป็นยานตา တိရိကဗုဒ္ဓခောဇောကန္တဖြောလောတံပံကြံကနယယတိရိကတကုံကုံကိုဘုံသိရိယသမသံဗုဒ္ဓဆိုဆိုဆယံဘုံမြတ်သာခောဇောကနမယန္တာခောဇောတိရိကဗုဒ္ဓခောဇောတံပံ သရတိတံသုဖြာဟောလာဒေသနာအပိဓမ္မာဝိနယစသုနပတုတုကနမံဖုံပြသာတိလောကကောရမဖရလောတော်ခွန်မြတ်တော်လေကြားလေနာခံတေသတ္ထာကြီးဆောင်တံတံဥပေကပိတိဘောပေါထောင်ရောက်သောကျုံတရယံမနုညံခံရထုံဘုဗ္ဗံဖူသမနံဖုံဟောဆောင်လောင်ပပညာသာသမဂံဒုဋ္ဌကုံရက် ရာမခပ်တာမခုမောပြတိပု္ပ္ပာလောသံဖရာအညာမိဖောဆိုပြင်ဒီဝံရပြံအပြံရဘုံထွေနာလနာဖောပြမလေးရောင်လင်ပိဋိမရောင်လင်ညာမျက်စိမရှိနာလေသခုတ်ကဝိညာဉ်ကျော်ကျန်တော်ထောင်းတော်ဆွေဖြာဘုရင်မတော်ဘာတိဋိအရာဘောအမြင်တော်မာတန်အန္တိယဟံလော ဟဘောအတိသမ္မာဝါဒဟဘောမြံသမ္သမသမ္ဗုဒ္ဓလေဝိတာပုဂ္ဂိုလ်သောညာပရမတ္တိဉာဏ်အမိတ္တံဝေထွန်းสร้างอันเป็นลำคึกคำปัญญาจะได้มีว่าหูทางบอกอ่องยาวล่างกระคันเงินอีกังสุดประมาณมีใจมีมือบอกอันอยู่อัธา ကြံကြမနုပမ္မမိရှင်ကြမြောထောင်ကြံကောင်းစီရရာရာဟုတ်မှန်စွာတတိယံသမသမင်္ဂရာသုမောရိအမင်မာနောအနာဂတဝံကြံခမ္တထံဖူရှံယတ္တသာဝနဆွေလံပုံဟောယမံကြံတံမိမံဟံ เวงสัมมิปันบุอันชาตินาโดถึงขั้นดีเจงต่อจึงหาเหงนิบังตาเพียงใส่ดอนเงื่อนหูดอดทาดอนนั่งนั่งนั่งของเดินดินเสนีนั่งเขาสังมินมูซาရှင်မင်းခေါစီကြတဲ့အောင်အထူးစရမေတိပင်ကံပြန်ပေါ်တိဇေထင်ကြောစီတံ ถึงแถวสีดันอาคามถาดูสุบุญบุญโยตะโคต่อเลี้ยงหูเจ้าเดือนบุบันถึงจ้าสถาบอนเทียงตะถูกมันจำบุงกุงบ้องเมื่อคล้องเสียงซาบหวังต่อกูดอกพุ่งล่องทองเลี้ยงอเดียงเชียงเชียงเขาหน้าบ้องชัดสองสู่แถวเทียงกำหนึ่งเมื่อสมาสัมพุทธาโกรมา မွန်ကံဖာဖွန်အားပြင်ဘုံလုံးအံတန်ခုလူပြအပြင်မြေခေါင်ချုံစင်းမုံတေနခွေဆောင်လမ်းဆုံတေနဆွေညုံဝံခမ်ငလမ်းစံဖန်စံခေါစံပန်းနမြကျင်းဟန်ဝန်ကန်လုံးစုမူသာဆယ်လောက်ကန်အောင်မူပန်จิวดันถึงทองป้องกันจึงทำชอบคำโอคำแต่สมวนยันอีชานซาจินสมีมวลและถมจนฟังขาดอหนึ่งฟังขาดอจริง นัดญาอาลิงทำอึ้งขเบืนงต่างจะสองกองรอคนโมหัดเมืองก็เสียงสั่งบ่อยทาดูปริมิบานยใ่ใดหนึ่งไม่ได้กูรอเชิงกับพระญาติเรื่มจันแต่ญาติอิที่ตาตะคุยยันไม่ยาดิหาสร้างสัมญากว่ากันมาดังที่อันนี้แต่อาดอก จังตังโหปอทาจังธรรมดิสนาโหญะจัมมานิปริกาโอเนกติกะเบงสุสะกวนหลอกไล่ถึงพุญอคันตะวะต่อถึงคณะแม่ผู้โพสงโพสงที่อาสาธยะคุณอากาก้องตังทางดังทิงโบติโตทังอองลุกยันตอกอองยะกุนิสันติงเขาดำยิง ကြည်ပြေဆောင်ခြင်းနတ်တို့ပြမများစွာပူဇော်နေရကံဝတ်ခောပါဇောဖာနိတံချောကြံစုဖံတော်သာစုခိုင်စုဟုတ်စင်တော်တံအစေဟတ်ကူအထူဒီယံသံဝအနမနအနာဂရဗံကြံမြတ်လေ فبما هو لم يرمهمن رمى فبما هو أبرني بانه فبما بانا أنو بالشيسا سميان جوك بهاي وام من ميسا يلي مكولاد သာဘုဒ္ဓထမရိပြင်းဘောမောလီဟောတရာတော့ဗလံကလနီတော့ဒီအနမံကူတော်သကောတော်ညံတော်နန္ဒယံထာဝရမီဥထင်ချင်းကဉာဏ်တော်ဒီအရှုဓမ္မတ်ယုထတ်ယုတတ်တေအကျင့်ကျင့်စိမံတေ စိတ်မှန်တင်သာမထောက်တွင်ဟာအရာနိမေလူကျေကံပြိရာဝိဝါတရာဟံထံဘုလောဤဒေသနာသူကလျာချာမူနေတံအနံနိဗ္ဗာန်အနံနိမိတ်္တမြတ်စွာဘုရားတတ်တော်တေခောတရာအနန္တ มันนำใจเสกูเดียงดอมอุ่นคำพราขึ้นมาเขาเป็นตะคูดอกกึ่งดอนยันดอกพระดังหลวงองค์วันกินพื้นพื้นเปลี่ยนบางที่สางซองซองประวันสุกองยันอำาอันจ้าขึ้นคำมองคือสะพือเสาแสงโบแขงยินนูสานสุบาโบถึงขบงเกี่ยวถึงองคันชอดดันบากันยังยังจะได้สร้างลางทำอันจันวอชอดหล้อสองปีไป အဝါကြွားတွင်တွင်ကိုတခုချင်းကျင်ကောအောက်ခေါမကုန်လိုဆောင်အတန်မြင့်တော်ပြေပြမေခံသံဤဟဲဤနှံတွင်သောကျေစုကံငါလောင်မန်ခေါတဲ့ပြေနာမန်ကိုတံတော်သမာသမ္ဗုဒ္ဓကရမအစီယာမြတ်စွာဘုရားနံခောသမခံစီအာသမတထာအနုပါတိစေသနိဗ္ဗာန်သမယရာဂတ်ယံခန္ဓာမိနိဗ္ဗာပုဂ္ဂဝတ္ထေ เมามีขึ้นก็มาแถวเียันดิมยังสุงเราหมดแอ่ดังเรื่องบทเบงสางเลยเยอะเกดังก็ได้เบาเลยเหลียวอานขึ้นสุนนิ่งอินสุนอีหลังที่ไม่มีอะไจำขาดละดีตาการยังกุ้งจางกันฟูทียังถึงเแรงจับไม่มีเงินจำสูงยันคันตั้งยิงคำยันแสดงความผู้หิจอดทางไม่ได้อันนี้บริเชา နိဗ္ဗာန်စေပြီးတော့မုံညအမြတ်နဲ့ခောက်ပြေဥစ္စာတိထစေတိထပရမတ်အရှင်ညလောနတ်မောင်မီတန်ဝန်တန်မောင်တော်လည်းပေါ်လေပေါ်ကြနိဗ္ဗာန်မနန်သာန်ဖျားပိစေကဗုဒ္ဓယန္တခုံစောခုံမေသာမေနမကိတာကြပ်ပါကမောဇောသာနာကျေနာထန်တံပရဘူပရဟာဝေကမောဇောသမန်ခပင်ธรรมดาမုံညသက်ပင်ရောက်ပါစေစေဇဂသေဒီအင်း ชื่อจริงมาอดีลาดามจึงกุ่นคุณทุนยังสองดังทางบิดางเรียงเนื้อสางลองเพียนลองดังดังเหลือจังช่างจำคือจำจ้าสุหัดที่เฮงเห็นยิ่งพึงรัดไทยกำพังลองลอนลอนอัตตนาทองใส่เป็ดสังสังเดือนสังวาปรมาสุขัมอมตะบุรัมอนุบาทิสีสานิบานมนวานัน ခဘောလေသံသာထုနိဝန်စုပြောသံတော်ဓမ္မဟုတ်ခောပိလကုအခေါင်ပေါင်တော်လောကဝိရိယနာနာသထကြပြစတိထထပြဖာတံအလံအနံဟုပြုလုံဝိပသနာပညာကျိုးအတူဘောသမကမန္တသူယဉာဏ်သာကျေဘောထံ ကြံပြုပန်လမ်းမဘောဆိုင်လူနာနပါရှိသာတော်ဒီသာချင်းမိတဲ့ပြန်ကြံလုံးသံစပေါ်အာဘုံခန္ဓာရုံယုတ်တန်ဆိုင် လေနဗျမမာနိဗ္ဗာန်လေးတန်ချမ်းသာနဲ့လည်းအနုချမ်းသာရှိပါတမဖောင်းချမ်းရပါလိဘောအံသဘောစေခြင်းချမ်းသာကိုဉ္စံတုတ်တိကြဝတိမံဇောစေခြင်းချမ်းသာဖြီဇံတုတ်တိဒုစီတာဒီဝဟောသံမံဝော စေတံချမ်းသာပြမမေသံဃံပတိအဂမိထောစေတံချမ်းသာမဟာနိဗ္ဗာန်သံအမိတိတဝိဘောခဝေအံခဝေယံသံခောခွန်တံမလေသမ္မိုင်ဘန္တုအာလုကတိချံယောသံအာနာတဏခာဝေခေဖြီအမိလေဒေနံယံအံတံသာပြမတသိင်ဒေသနပမမူပြံပြေယံစသောသာတိကရမရဏဘောပါလူစိခောတုမိဟေလံမေဇံသူဆွေညေယိ 要不贪博萨子海，可万米飘起江而来光门。阿南三沙是巴阿南，所以大那是那关于关于咱，来咱这人管这人皮，三沙双个帮，所以什么他什么他那个关于咱，来咱这人边嘛三沙的帮。ဝေတိပသနာဝေယင်အံခန္ဓာသေပရမတယာသဗ္ဗလိုက်သမ္မာပုရိပံချမ္မသာဒရာတိဝံ สตังบหอมือเฮ้ยคนได้อามีเพียรนอนกองพระกองทันกินเอาสู่ทองเจมไหลสักสองไหลเจือจะถูทองมันกูมันผู้กูงานสิกันวัดมือพยุนวนวายออโตตัดภายและวัดมืออสุนสุนคัดมาทองจังสวัสดานาศีละ သမထဝိပဿနာလောနယကောင်းမှုတရကျုကျုကိုသမမမူကတာမြာစကြီးပါရမီဇရိယဇာမတုဘောအနုစုလောပညာတိကသတ္ထာတိကဝိယာတိကပိစေကပုထာအကသဝကမသဝကပဂရိသဝကနိဗ္ဗာန်သုခကောသုကြံယပထဝတ္တံတံဇနဇိဝနိဗ္ဗာန်သုခေစီခြင်း မဟာဥဒ္ဓမကောင်ထောကောင်ဝတမန်လူအမောင်စိတ်တော်ထံကျေဝိဒေမဒန်ရာဟင်ဝဟကတုအလောလောစီသာဖြိမိဒုံမจิงคนจิงเงินจิงเงินนั่นจังพระเยมายาจังจิงใจจิตงานจิงไว้จิตของบางมีนบช้อลุกย่อโบจินเสดสันสันดาภาวนาอันวันนั้นยาสมีกว่าสองลาภ လာမင်ခောက်တိသမထဘာဝနာလာမင်ခောက်တိဝိပဿနာဘာဝနာအနံသမထဘာဝနာကံခောက်တင်တန်းရပေါ်လေအောင်ပေါင်ပေါင်မြောက်ဝဇာတိယံချမ်းသာဝိပဿနာဘာဝနာအနဝနံခောက်တင်တန်းရပေါ်လေပေါင်အောင်မြောက်ဘဝမှာကိုလိပန်ချမ်းသာသမမီကအဆောင်လာသဗ္ဗေတံယေစုကြောလုံတော့တကသမကမန္တဆောင်လူမေယုအာဒမြောင်မြောင်ကြပ်ဆောင်တံကုနိဗ္ဗာန်ဟော กรรมผาปะกองทำบ่เลยลายสังชียาต่อจาละเมาสุดปินบุจิงกรรมผาเจนสิกอเจนโบเฮนเบลอมวิปัสสนาภาวนาตราอันนั้นเข้าเป็นดังยดบ่หันไหนเตียงชาเลยยงนามสองบาก็หันไหนเตียงชาเลยยงนามสองบาจังซ้ำสู้หอมลำด้วยยงนามสองบาเออกันให้สามชีวิตถึงอลุงสงยา ตาเป็นเสวะเปียมาลูนาอันนั้นก็เป็นปิญญาข้องจำมันมีนามะอาจารย์จังก็อภิมาจำก็มีโยนอ่ำสองบ้าไม่เอาเปล่าเรื่องมันนั่งใจหันใส่จำลานต้องถึงอาคารยถาถูด้าตาเนี่ยอันทางเสียงเทลียงอาเปียงเนี่ยเปียง อันใดอริยหัตตัมมาติกัมมัญญามัญจังอบังทุสามสีจะได้อะไรยิ่งที่ไอเชื่อสังตังชมโนวิจารยามตะพังขึ้นพึงจึงตาอัญญาสัมตะวานันยิงโยผงไพลุกไว้ไม่มีดีตะโคยิงดีนั้นเออนั่นแหละพวกอันนั้นแหละอยู่นำสองกันไปแล้ว สังสัมสังชังดังละโอ้นั่งกะยุ่งนำสองบ้านเลยอันหนึ่งอธิกาขาป้นกันนั่นก็เดมาลูมาอนาคตอาคาနောင်လာမင်းနာနဲ့ကောတက်ဆက်လိုက်တယ်လေလို့မောင်လာမဟုတ်တာပြီးတော့ဘာလခါကာလမလို့လို့ကောတေယုလို့ဘုရားထံရရှာသဘာခုတ်တင်အနိစ္စတရာဒုက္ခတရာ အနတ္တသရနဲ့လေသမ္တရမနဟိသံဝိလမြရပြင်းနဲ့လျော်လန့်ဖြင်းဖြန်းအချမ်းသာပြင်းမရှိဟံမတော်မင်းတေရမန္တုတေကြတံဖြီပန်ကွန်ခေါခွန်လေတဟုတ်စီရှင်ပြုံပြင်းမီရှင်ရင်းမမီအဝမ်ထင်နေနိနာမခံသာတော့ဘောလက္ခဏာရေးဆံကြံမာတံကပင်တံပြုတံပြန်ပြမယုံအံသံဃာ ผู้ละเขาเป็นอนิจจเมาเสทุกขะจีเจอนัตตาเมาเสแล้วว่านั่นแหละจากสัมพันธ์ว่าตังเตตังรู้ชื่อมงจำอันตะพันก้อยด้วยอันลูกยาปราบถ้าคนเปลี่ยนผงเปลี่ยนผงก็เป็นจากสมันที่ร่างร่างสีด้านโกนหน้าต้องเป็นเงินชาเคยหักจากซ้ำเคยออกเคยทางที่หลังเมื่อนิจจังสุยเป็นอาอย่างเก่งกว่า ပညာမုံကတုအောင်ရောက်ပေါင်းပေါခံမလံသက္ခံတိလိုယံနိဗ္ဗာန်ရဏသမထုံစုဘောအအာယုပြုပင်ကောကရဖိုင်နာခြေယံဟုတ်တယ်မတဲ့မင်္ဂလာလူတိရဖြေတဲ့မမန်ခြေသောမနောဝိသံယံတံလည်းလည်းမချင်ဟန်ထွေလည်းလည်းပေကအာယုပြုနိဗ္ဗာန်ရောက်သံဃာနိဗ္ဗာန်သာသနာ့ငန်တော်ရှုနတ်အနန္တ နံံတံတေတံလူသရဝါဇုနံခန္ဓာနံဇောသမှုပခါဆုဆုဘောဓိပခိယဓမ္မဇောသံဖြောစုဖွန်ဘောနိလောတံညဇောသံခေပြပုရိဇနနောယဘောပြပုရိဇနနောယံအံဖွယ်မကုံထူးဘုံမဟာသောတာ สร้างขุ้งยอดององวัดมือมักผู้ดาสิสดาเลี้ยงลุ่งจึงหัน ขึ้นฝุ่งอันคันอาคันเจริญไม่แข่งกาลีฐานาจึงยังผู้บางดีทศาสาไม่บานผ่องกระยาดังวัดมาเบินจะว่าตั้งสามสินาตาสี่คนเลี้ยง ပဏပံဟောချံတံလယံဒီမြုခိုจิตပံဟောဝံတာလံဇမ္လံနရနံပြာနအခံဖွံဝံသမေကနံမင်္ဂလာဓာရဒီပနိဇမ္လံဤတော်ချံတံသံလီဟုဆေယံဒင်းธรรมจำคำโหหุยคุยดูลดฟังเทตังสามเที่ยวตังเที่ยวยิงซื้อตังมือสุยปีบุรีอังคันแต่หลันยองยิงกันเลย 对口高风景机，我起当当起，起家顺民有你会的风雪小土干当端，张完浪就风林我们只是要林林分分。当三心海哈，大龙双兰恩万恩，可变当个伽马苏里强山的兰。 မဟိတုချာမဆာမြမဒလံမဘုရိဗံချာမဆာမာနိဘူဒဒလံသုခံတံဂိဓမ္မမုံဖြီသောမခုံဓမ္မနံကိုဟောမင်းလောကရှင်ကဆံတံလျံမလန်အခံဆံတံယံဆွမ်းတံသပ်ဆံကံကိုကောက်ဖုံပြန် nguyện như trí tăng sang lang chỉ nữ sinh mừng xoàm lan con sông tăng sang em khuyên nữ đức bản hoàn nữ nhạt y ca ta chỉ khoan hào liêng anh ngân anh hào liêng anh sẽ giả lý đàn liêng nga ba hào thiệm anh ngân anh hào thiệm liêng ở bình nhàn đang hào liễm đi lưu anh ngân anh sạch thả sạch đi huy ạ bình nhàn anh gà lý đàn โคจิตตะวะมะยะนั้นชื่อเรากังอุจารณาจิตตังสวรัมมันให้พองอะเดสมุตังกังกังยองကိုယ်နဲ့နမ်ဘောင်ဘူလမ်ခီမန်ကြီးကြကာရန်ဆပ်ပြန်ဒပ်ပြန်ဒန်ဘူရဖန်လောငထဘန်ထိုင်ဇံဝါဖေရှာဟာလုမသုပထာရဘန်ရင်မေကောထံကျော်ဝိဘန်ကျင်မေသာဇံအကြောင်းသာသနာအခုလူဝန်တော်ဘန်ဖောင်းဝကြဒီကြပ်ဒီထပ်ဒီမြတ်တော်ဝန်တန် สังวาสัญญาสัญญาต้องกัดดิญญาตนนั้นก็ยังไร้การกันอยู่นั้นบอกถึงที่สังนิจอมบูนาหุ่นเราหัดဘောဇံဗြဟ္မဇရအနယုံနာဘောအနယုံနာမြောဇံဃံသံဃရာအနိစ္စသံဃရာဒုက္ခဓမ္မနတ္တ သောအနန္တသံဃမဟုသောအမဟုသံဃနိဗ္ဗာန်သောအနိဗ္ဗာန်သဝနိဗ္ဗာန်သဝအောင်ညံပိညလံတောမဟာနိဗ္ဗာန်ကံစေယံလုဘောမံကံပညာဉ္စေဇောနံခွေကလျာအမြာသောပါဗန္ဓုဝကျိုးကြံကြရာကခာမြယမခွေယံအချိမံယံဘောလျံဟုနဝံအလုံးစခံ ယမတာဝေဝိပဿနာကမ္မဌာနေမနောစာဖြံနာနအယခေါဇောစာနိခိုင်ခေါမဟုအခံขันขันขยันนิบันวังวังขยเจือป้วนเสียสิมิพังบังกองตังบองสูวังสามสูตังปากันตังอันชะดานสมาสัมพุทธากรมามุนกัมพาบอยังทิวจาขัดใจวันเหนือขัดยังอาจารย์ได้เลยปาเถวมือมือซื้อสวยบินเนียนเจ้าหลังจ่อกันเวร ภูเขาเก่าถึงถึงดังแต่สิ่งละสองต่างถึงยัดยกภูเขาเป็นอัดดังคิดขาสั่งยิงถึงเรื่องอัดยังยังวันทองพันต้องตาบางสั่งล้านมากคานไปกว่ายังยังจันยังอัดดังคิดถึงยัดนี้กันนางอันตุมาวามูลบรรณาราสริปทานสุบาลีดอลาดีอายะสมาสัมพุทธังมุนคันทายบัญญาณมยายามนั้น วันคุณชิดสาเจะไม่อาคาชาสนาเดกเราพร้อมนี่มีบุกุเลสังยามบุกุเลสังเนี่ยดวงชีวันมริมังนะวยังอาทิสริปธรรมราลีบาดัมแต่ละถึงวัดอรดาภูยานตาอาจยนาไอคันพร้อมนั้นแต่ละเสวัดอนากามีผู้ถึงคันไม่ได้มุนคนเราบัญญัติเข้าคุณลุมบังในจองขับตามคุกการเก่งพึงจะมังดหลือผลญาติมีนวลจึงธรรมะเขลง ညဉ့်ဉဏ်ချိုတုံဓမ္မကလညဉ့်ဉဏ်ချိုဟောဗြဟ္မမိယံရှိစုဓမ္မမနံသုဘံတောသံရတ္တံသဗ္ဗေကံလံဝတ္ထုတေမဟာပါဠိတော်လိုဇာမိမိစေတရာအာထုပုဂ္ဂိုလ်စီဆောင်ဇောင်းလင်းခေါစီဥက္ခာတိတေမြို့ပုဂ္ဂိုလ်ဇောင်းလင်းခေါစီဝိပင်စီတေမြို့ပုဂ္ဂိုလ်ဇောင်းလင်းခေါစီနေရာပုဂ္ဂိုလ်ဇောင်းလင်းခေါစီပတ္တဗြဟ္မပုဂ္ဂိုလ်တောင်းလို့အာတ္တ ခလညမကိုဘုံပင်ကုံမာအတိရစင်ရထပ်ပြန်သောဟောမြတ်တန်ချွတ်လတ်မိုင်မန်မန်သောနိဗ္ဗာန်ရှိပြေဝိနိစကောင်းညတ် ရေသာရှိမယုံကြပ်ဆောင်လို့ညမကိုဇေဝถึงတန်ခန္ဓိပုခံဇေဝถึงနနပ်အံတရံကောဆောင်ဝေကျန်ဆောတပ်ခမ္မတံဖွဲ့ကြည်ပုညောထပ်တုသုရမန်ယင်ရေအကျေပေါ်ဧကန်ခောဇောတခောဇံဇောပြင်စုပြင်စီအောင်ဥက္ကာတိညောပုဂ္ဂိုလ်အန္တမနအတံလာသောဖတ်တောကြည် သောအံသာတင်ဟောပန္တပုဒ္ဒဂါထာရာတိစနာကျင်းကျုပ်သဖုမြောက်အောင်ခွင်းမင်းဖူของအကြက်ခုလိုက်မှမြတ်ဘုံညာတတန်တေဝိဒိဉ္စိတေညိုတသုပုဂ္ဂိုလ်သာပိနဟောဆိုသုမဘောပင်စီပအချုပ်ဗမိအုံနာရေဇလေဟောပနကျေစီချောက်ဇလေဘုံမချာမသာအရိယာဇက်ဇက်ထွေပတိတိနာမုခဟာဘတထောင်ပါနခေါယကမသပ်သံမေဇံညောဇဘဝေ သာနုခံယောသမသာသံသံယောသဘဝယောတမောလောတိတသုင္သံတံကနိပံဖြောင်းတံထေတော်တွေ့ทานอำกุ้ยลิงเกาบังบังนางเกาคงดังเชียงปิดปังยังมัมีเกลมีอาบุกุตมิวอันนั้นเมื่ออันกูแดงดอกพระดินเอาข้อนั้นแต่มีทูทางเลี้ยงหัน ยามันจักสัมนาคามาสาดังเอาอสุนมาต่อพระดิยาลามุตัย เมื่อชาวดำไก่จังไก่ดำจังคัดจังความเสียงมาทำสารพังลำเอาใส่ใส่ดีมวนชัวมาโตถึงตัวผู้ดาเลี้ยงอีว่าผีจังเมาซื้อเขาดีที่ผีซีอ่องพ้นเดินเล่นล้อจีตีทางตั้งรถจินมดอ่อไข่ดังเออเสวัสดยัดเราเข้าตามคำที่อันอีผู้ลินยัดมาเห็นตั้งเด็กจังอย่างสองบัวบุคคลอันนาเปลี่ยนขวางจ้าปล่อยสัญญนอาจินยันตัดตามย่อตามนิบา မမေကံဒေကာပိဒေမေသက္ကပရမပုဂ္ဂိုလ်အမှန်တမ်းနံဇေလောမလံကုခံဘူတာကာဇခလျံဘလံအာတိဗိထုမြခံဝိပဿနာကမ္မထာမြေဟုအောတောဝံမြေ စဝိတံဟံအောတံသိဇံသာမပြောင်းစင်အလိုင်းတာရှိပန်ကွန်ပါရမီနေဖံံဗံခရံခင်ဂျူအာဒုဒံကွန်အကျဉ်းချဖြစ်လန်အလံမနီကောင်ဇံဘာဝနာတာလူလန်ကောင်အလောင်းပိတ်ချံကြကြံသဗ္ဗံထံတာလူလန်ကောင်သဗ္ဗံပိတ်ချံကြကြံသဗ္ဗံထံကျေဇံအ စီသံဃေဟုလောင်လျံကိုနိဗ္ဗတံနရမောအာထုဝိပဿနာနဝခကာလတဘဝလည်းဆောင်မဘဝလည်းဆောင်တဲ့အထမြောက်အောင်ပေါ်လို့ဖေမညံကြောင်ရင်းတင်အမန္တလေးတိုင်းကိုတင်မဦးနာယောညာတိစံဒီပေါ်ဖြံနာပိဌာနာ นางนาชินนาจามีมีผู้ผู้อลุลุเรียงฟังเลยมาผู้ยันอันวนห่วมเชยจำกันเรื่องดาดนาตูว่าพอจังสัมนาจังเลยนามยอหันทางเลี้ยงทางทีวาสธรรมะพงจอดวางจอดมใอชาจะมาสีเสดาเลี้ยงดีผีเช่าเลยมาเลยผู้อลุจึงสันดาจินทวนก็บดังอาจารย์นั้นอ่ำโอนเย็นภาวนาจอดบ้าอาจารย์อยากพาคิดดังอรองว่าเอาเจ้าท่านอาจารย์อาจารย์เหนือเฮาเดือ ธรรมตังมาตาสุขังอปังอภิสาเรพระกูรอมยาเขาไว้มายาအတောင်းစာစနာကမ္မဇောပိုင်ဆောင်ရံကြောင်ထောင်းတော်ဟိင္စံတန်းရှူရင်ချိန်တမူမြင့်၌ဘာဝနာတုဝိပဿနာသမန္တုံလားဝိယသင်္ခတ်မေအာတံကံ အနာဂါမိမအနာဂါမိကိုအရတမအရတကိုနံလေတံထုဆေဝတိကံနရကြမကနထံပြံတံဝိခောထုဇာဥကြမဆွေဇဝတိစနာခမဇောဘံစတိပဋ္ဌာမဟာသုဒ္ဒန္တနေရာပြပုံပထလနုစုဓမံအမျိုးသကောအပေါင်းလုံးနိဗ္ဗာန်ချံကြပြုကော ကြာကောကြာတာသက္ကံများမောတန်းခွင့်နိဗ္ဗာန်စိတ်ခါခုံးကံတိမောနိဗ္ဗာန်မွန်စီဆောင်တန်းခိုဆောင်ပုံဖြံကြီးမင်းကြံမန်းပါပြီဖြီစံပင်ရပြူလာပထမလေကဒုတိယလေကတတိယလေကသတုထလေကသရမီတံတကာဖုတ်ပြွဆွေဟုခမ္မိမံမိခေါ်လုံးလုံးကုံတံခံ 看病医生跟诊有手出量，那表现不乐观。看病上郎假一病但人梦，不灵性有漏。那么三上郎两零两两九分，可比那三得九里多的科目农场，看你是六哈八，到了那里梦，人跟有的可人不。嗯。 ယလေသောတာပိမောင်နံမနံပထမလေကသကရဂာမိမောင်နံမနံဒုတိယလေကအနာဂာမိမောင်နံမနံတတိယလေကအရတမောင်နံမနံသတုထလေကသာဝပရိစေသနံမနံတကာဖုတ်တုအနုပါရိစေသနိဗ္ဗာန်နံမနံဆွေယုနံခံအာသင်္တနံမနံကြံရနာလောလံဖန်ပြင်းစုံမာသူဖုန်ထူသောပန်းမြန်လောသံဇောခံသာဇောဗန်ဟိတိခမောသံယော สัตนี้ทีตังทีตังอัดมันมุขพุนแผ่นยิงยมลมท้องของลมเห็นตะลุกเยิงแสนตันเอ็นยิงสองอันนั้นสอดาบิมากပထမလေကအတန်နဲ့မေမစမှုဝံဘုံနိတိဒေသောတာပတိဘောအနံသက္ကရာမိမဒုတိယလေကအတန်နဲ့မေမစမေမစမှုဝံဘုံနိတိဒေသောတာပတိဘော အနံအနာဂါမိမန္တရိယလေကတံရံမေမံသမုလံဘုံယေတိဘေအနာဂါမိဘောအနံအရတမသဒုဋ္ဌလေကတံရံ Nirmasabhuvam vamyuti tu aradapu Vinibhuta sanyamin minna gajaman tapuku Sunnu samjin kungkin dejan langda punisudama kwangja Yedyak su sabung bo anada Nidunu yun Sava lovu bama ayati samtyak Maulang sakhantya samsyang minya nanta baya pungdang Sang sakong abdang shu nyaw thang Ni thao ta dikta hu hanyun manu Om အနန္တမပုဂ္ဂိုလ်စီသောသာနခရပံချွတ်တော်သာသနာနံမနပတုံမနောနုတတ္တပရမပုဂ္ဂိုလ်သမနဝဖုညံနောနေယပုဂ္ဂိုလ်သမနဉာဏဘောမဝကံနံဝိပစ္စတေညပုဂ္ဂိုလ်သမနံဖုခွင်ကံဖုခွင်ကံကံဩဃာတိတေညပုဂ္ဂိုလ်သမအမန္နံကုယအဖို့သမရှင်မောစီสุริยကံ ชายฟันทัดบาบ้าจิตพ้องยายองวางกิลงบ่อที่การตอกในน้ำพองโนแต่ท่องจากวันเจ้าบันอายหานิเมลงจิ้วกวัดสิยงยามือก็อถึงถึงว่าสันเงินนอนอ้วนเพลิงพองสวรรค์หมู่นองยงยันนอนคำสื่อว่าประดงมาหิวนุดความบาพื้นเนื้อต่างอุสมัมโกอันเกวเสียคอุ้งบุญวัน ဟောမင်ကမ္သမ္မေတံဝါယံမေဝံအနုအရိယအဘောမှုရောဟောမာအောင်နေပြုဇေမေမိုင်တုံးဝံဝံပြုဇေခိုင်းအမမီဘုဘွန်ရှိပညာဂေချာလာလာတံရှိနိမနိခုရှင်ဘုထုံမောနံခေယံဘုထုံမောနံတံဝံတံဝံပိပဏိကံ อาวัดวัดเติมเสริมจองจองกูโยมผู้เอิงเอิงสวายเนาเมื่อวันยาจริงจริงยันมังจังตอนทางตะกุนเงินทองเลยอังปีปีสีลีหาคำกันอันไหวตัวเก่าถึงดีเฮงโยมเองไม่หนีเจตายเธอบุญဇာဝဘောပိုင်အာထုပြုလို့ရှိဝိပဿနာဘာဝနာတရံဘောပိုင်အာထုစရိပဒံ၄ပါးနာမကျုံနာမခန္ဓာဒုက္ခ ဖြစ်ခြင်းပြခြင်းလားဘယုဘယံဘောဘယုဘယံเป็นมหาสาระบันนั้นไปถึงขั้นဘောไปถึงมหาสาระบันนะครับဘောဘယုဘယံเป็นมหาสาระบันนั้นไปถึงขั้นဘောไปถึงมหาสาระบันนะครับ Mani gami ban in jaran namin bayan yang ani ra mun shi gwan na dang zang chit kwang shi kwang ตอนนี้เบื้องเขาขึ้นดีเป็นน้ำไหลเมื่อได้ช่างแบ่งคู่สัญญาตอนนักพันเลี้ยงที่คนหลับเดินตาเมื่อวิ่งขึ้นมือคือคือขยันหอบจำหาเมืองละเปลี่ยนจริงอาคังคาตอนนี้ดีมันเรื่องขันดามันหยาบมันหอมเมืองคนคนเขาไปไหนไทยความเงินเพียงนั่นเลยไม่ได้บอกอันว่าเช่น มาโคราดันนั่นอันนั่นล้านนั่นอันนี้บริเชษามาอันนี้ดูได้อักขามแต่ว่าอันนี้เชื่อผู้ใดดีเตยเชื่อเบ่งในนี้เลยจึงดุดขาดปฏิฆาสมุปบาทคือหญิงคู่ตักในเลยขึ้นเจียงคู่ยังมาเลยหาบยังคู่วัดดำนา ต่อเลยขึ้นแบบมึงลืมเยียนใช้บุญคนทีดีดีมาเลยขึ้นว่าเต้าเป็นนักพรตำมึงคู่เป็นนักนาตำถาตาราช่างอ่านดูแต่ชุกช้าเด็ดอ่อนราทางดำนาเต้ารู้เรายิ่งแต่ไม่มองอย่างองโอทิศเดือดปีดาเต้ามีทุกจะร้องทางคู่มีชาสินยุชาสินอีดำเลยกังกระชังเพื่อมานอนทำสักกังกับบังยาเย็นมือเจริญ သောရာပမေနနသမီယတငါလာသဗ္ဗတိမိဖွံဂုံလေပရမအနိမန္နအခကရာဝိပဒနာဒီမနိစာအိမံဘဘုရား36ဘယံကောလေအနိဒိနိအနိဒိနံယာမေနာမရူပပိရှိတပိစယဒေကဟညံအောင်ဟံဘောင်းထောင်းဝတ် ဝေလပေါထံသာသတိယတာသုဒမြောက်သမကုတ်တိဇေလာသောရအတံဤကံပရိသမစ္ဆာလာယသုကတိဘုံထွတ်အမောမောတေဝတတုမေတံဟိတံဟေနိဗ္ဗာန်သက္ကံစလံတော်မြောက်ချောင်းတံจิตကြောင့်အံစောအံကျင်းမောစုတော်ကြံ့မြေတော်ကျေကြရခေအရိယာမောသောရတံအနုနံ ယနေ့သံတံသာမျိုးတခုဘုရားဖိုင်ဆိုင်သိယူထောဘယ်လိုသောတာတရားဆက်နိုင်တဲ့ဖြန့်စံတိမင်းကွန်ပေါင်းနံခေတိဤကပိသသောတာတန်တပါဘယ်လိုသောတာတရားဆက်နိုင်တဲ့ဖြန့်မင်းကွန်ဆောင်တော့ဆံပေါ်လို့ဆောင်နံခေတိကောလံကောလာသောတာတန်တပါဘယ်လိုသောတာတရားဆက်နိုင်တဲ့ဖြန့်မင်းကွန်จิตတော်နံခေတိသတ္တခတိဗြဟ္မသောတာတန်တပါဝိမာပုံနံတံံပြင်ခွန် โอมินวังเอียงลันคันกระหม่อมส่องชุนเยตะมุลิ่มยังทองกุลตอนทุนเอาเองสัตว์ยาชาติผงสังลังลำนิ่มคำเสนีสังจิรคันทางมุงว่าลิงจะเห็นลูกแต่ว่ามันอัตเอาคือสังเห็นนิยมเห็นยืนในคำเข้าใจวุฒิจาสระอดันตามวุฒิจาสระอดันตะบานินเจ้าหนังวิสาการอัตเป็นเขาในสามสาม အနာကပင်ခေါလိုက်သံသာခံသာကပင်မောတိမောဖြီစိလေဝံကိုမေနကာမစေသဝရတွံပံဝံဟံတိုင်သမခုတိဝိပ္ပသရအဘံခေသာယံယောဟာမယံယိဘဘေသံခွင်သံခွင်ကြောင့်မေဖြီဖေဟိတရမေဘုဒ္ဓိမေသဆံသံယောရှိဘံတုတ်အနာဂာမိဖလာထံ မောပြမုသံပံစုနာခံတေလံပုစိနီဧလေဟတံမေမေအဝိဟာပြမဧဝကံဤသာသအနာတပင်ခောကံဘောအံဇံပြံဝတိမင်းအကြောင်းစားခွင်တံပြင်တန်းဆောင်ခွင်ပြင်ထွန်ပေတံကြီးခွင်ခီအဆောင်သာရောဘောမေထင်ဆောင်မရဏံလျံရာတတ်ဖို့တမရုပုစိမေသံရှိတိထွန်ကိုဝတိညောတော့တေအနာကံမေတံကပ်ခြင်းခွင်ပြေအဝိဟာပြမကြီးခြင်းဤမေဝိဒလား ของทอดตอกลมในที่เหลือยันต่ออันจันคือว่าเป็นมิวนมองนั่งจ้องกังจ้องว่าเปิดถึงอาการไม่ถ่ายยิ่งถึงยัดร่างชาด้านขันที่สามจัดเลยจะมากงลงผู้เคยผู้หนึ่งต่างเสียดีถึงนั่งอย่าอย่างเดิมเดิมเออสาวกโบราณสระพิมาแล้วဖြာလေတိဋ္ဌိစံနံဤကိစ္စကောလေစရေရာမိမဖြာလေတိဋ္ဌိဤကိစ္စ တဏ္ဍသောစကြောင့်ပြုဖြူလိုက်တဲ့အခါဘောလေအနာဂါမိမသာလေတိတိဝိကိသံတဏ္ဍသောစကာမရာဂရှင်မရုတ်ပံဘောလေအရတမယောကပင်လူပါရာဂအရူပါရာဂတိတိကတဝိဘုဥဒိဇတံရှင်တေကိဥံသာ ခေမညာတစေပြတ်ပါပြည့်လေပေစီတကနာယတပ်ပြယံအောက်ပိုင်းရေဆောက်လျောင်းမြောင်စပလန်ရှင်မရှင်တလေဇေခံကူခေမမလိဗုဒ္ဓအမိတာတိညာစေသတောင်ခြင်းအခွင့်များမထင်ပင်မန်တန်ခြင်းတေဒီထူဟေမဟံတေနသောထုတ်ပေါ်ပြမနိုင် သောကဝိပဿနာအလုံးတန်ရတန်ကအလမလံထေလနိဗ္ဗာန်သခံကျောင်းတန်ချံကျင်ကိုယ်ကိုယ်တန်နံနေကြောင့်ဒီကံရင်ယံဒီသာနန္ဒถึงခံနိုင်တန်နံမောကံတန်မုံယံဒီကြောင့်ဆံခိုင်းတန်ဒီဒီဟောသူဒီကြံဒီကြံကံကြံစီချာသာတန်ခံကြ အမြာတန်လျံကိုကနကြံကြတတ်တယ်ရောကံပြန်ရှမ်းပြခမှုရှင်ချာကောင်းရလူတန်းကြံတမ်ကျေရှင်ဘုံမဖောသာသနာအခါချင်းချင်းချင်းတမ်မာလာမိကဝံထံပြေမတ်ယေစုကံအတန်မဟံခေထာပိဒေမေကမေဒီချာခာမြေ မြေတံခမိစေသောသမပုပ္ပနောနိသံစေတတိပသမစေဒလိယောသကောတိံတံဟောမွန်คุณีนางกูตริบุญดันคุณอินดาวต่างเหล่านี้นึงกระเช้าตาเสียงถึงเสียงดังคำนวณหนึ่งของยิ่งเราจำนวนพอจมคืนในหูพอจมคืนใจหูในใบคำความงามดีดีแต่ไม่มงซึ่งกันให้ทำจังเสียงหยาดมันเสียงคุณดีตาพิเศษตาเป็นขา สอมสิงพิงพิพิเอวมิมังเอธรรมตังหินอีจังคันยิเตปิมังสียินนิพระสมาปัจฉัมสามหันตัมยปิเสกบุธานิยาตังธรรมกลางวันกลางคำถึงถึงเปลี่ยนเสปรัญญาโกหนึ่งคันหนึ่งเราลิ้นแบบย่องยองทองตะเลียงญาติเดียวสมาบัติจินเดียวโกดอคำเจ้าคำหนึ่งจำหนึ่ง ကာယိရိထုထေကြီးမူခေခွင်ကံဝပကမမသောတာထုဘုံပေါ်တော်ရှင်ရေရောသာမလောင်စံကြောင့်သုံးထောင်တန့်ကြောင့်ခမ္မကသောสับจึงเจ้านึ่งเหล่านั้นสมโตอีกบ้างลงโคพาวดูตามนั้นอันจันทงยาสีตะกังมือหอมนินยามสีระดิ่งดังของเล่นทองเงื่อนปังทำ สร้างบังเอายิ่งจริงคุณสร้างบางทำเหล่าคนที่บุญมีตั้งยามจองยังตึกทางไม่จองตามอันไม่อันไม่คำตังคืนกันหนึ่งกันโน่เชิงเชิงโน่สาธุสาธุสาธุตามกันคำสองสุดเหลือแต่ 咱每当一班，可是我当一班看长的看。苏迪亚庙街到地本里，那里基地大地的不中，然后在下看到不稀罕。大地呀，这大阳江呀，那他妈像呀，比他妈你说有了，哦哦哦，哦，见面他就比比没能说难了。 ต้องชดใช้เสาบาเสาเพียงก้องต่างเจ้าอลองนางจำของมานิบุตาจ้าจ้องจ้ายาที่เป็นหลังกาชั้นอินบินยิ่งสิชาติวายทราบคุณโลลังกาปริญญาลังสะขันทับยาดังจ้องนังลูพุทธบันเทวาကလျာဏလိုအပြမြတ်တောင်းမှဆိုတာရှိစက်ကဒီမူလေဟံနိဗ္ဗာန်ဘဝလံ နိဗ္ဗာန်ရောက်ရာသခန္ဓာအမနံအနုမာနိဗ္ဗာန်ရောက်ပါဠိတော်ဇံခတုဝိပဿနာပရာနောနံကမတိကပါဠိတော်သံဃံကတုမကံတေပံသရိယပိကပါဠိတော်သံဃာသံခောပင်ပါဠိရှိပါပုံရရှိရာရှိပံယက္ခတံယက္ခယပြနဝိတ္တိမောကံဝံကတိရှိရသမာတိပညာသံပါ နရောဓာမိနလာကံကြံဘံစကံတံကံတံယောအံယောအမင်းနာပြောင်းရကံမံကံသာပြောင်းဆောင်ဒီဘလုအဇအဇဌာနာခံဘုံကုံထောင်တံပြာသာတော့ခုနာသောဗမကဌာနောလံခံတံမေထေမံသကံစီကြိုင်လို့ပုဂ္ဂိုလ်သူတံရဝင်းမင်းငမ်တံပြတ်တောဇိကူအထူအံတံကာဘေန ဝိပဿနာသောအမှန်နဲ့ခောပင်ပညာတန်အံပမာဏလည်းယုတ်တန်အံရခဏဟာပံအနိစ္စလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာမောဟမောကဟလဒီပွန်ဒလံဒုနံဒုက္ခဟလပရိဘုဒ္ဓသုခသမ္သာဒရာสมาธิชาดอนนิพนธ์ตังองพระลงสุกังดังลายมังมังขจีอาดูหบเบาสุญญาไอคำจังจังกันนี้นัดต่อมัง ตาลูเป็นลานดินนักวังเล่นเธอทำเดินเขาตางมีซื้องามเจียวสามมันมีใครมีเงาเต็มเชียงเอกามอันนั้นมาในธรรมปัญญาบาลีเจ้าแล้วเข้าเป็นมาตามแต่ปุ่มนั่นก็ที่ชื่อเข้าเป็นสมาธิที่เนื้อที่ดานอย่างนั้นมาทำให้เจริญนำสังวรไม่ได้ ယုံနာသံဃာဒုက္ခယုံနာဓမ္မအနတ္တနိမပါရမီရှိပါမင်းကောအနုဒိယပါရမီမင်းခဒုံတာညာအမှန်ဟံလေပရမထဓမ္မအယတိချေအဝိပညာခောနေဝိပဿနာယေတိအယုသဖြင့်ညံအံပံမေရံယောဓမ္မကံ အရာငန်မိမယောသဘောမြံဆောင်တောင်းမြင့်နေပြီရာဝုထမမခဗေဝင်းမာခုံချံလင်းကောင်းချက်ခင်လို့ရသည်တိလာထေသွားတသိင်ဖြင့်ဆိုင်ရောဆိုင်ပေလူပြေပြန်လာငန်းတရရှိရာရှိပင်နံကိုသချုမနခပင်ဒိဋ္ဌိစုကမ္မဒိဋ္ဌိစုကမ္မအနန္တေဖြာပတမိသဝါဒလေသမတဟန္တံယော ตังอุปโสิตอมันสังฆตังอันปัญญานังเกาอนุมานังวิสุทธิมกะยะရှိရသမတိပညာမနံကောခဒိမန္တံအန္တိယနလောမောပြဝိဘံခောညတံယံဇောခံသမဂမန္တဆောလုမောဇိတံဒီယံယံတတံတံကံဇာမိနဟေနိဘုံသကမတောအခါနာ ဖတ်ပညာံတံတံခံသံတေယတခုအမြဉာဏ်ပညာမံခုပိနတ်မေဒီလိုတဲ့ကဉာဏ်ပညာနဲ့ခောကနကြီးအမှုရတနာကောပောရှင်တံအမြာနာသမယုတ်ရာကံထူဟေရှိလာကောပောရှင်ကံတံအမြာနာသမယုတ်ရာကံထူဟေသမထကောပောရှင်ကံတံအမြာနာသမယုတ်ရာကံထူ ပေဝိပဿနာနာမကပ္ပံတံယတံကမာနိပံဇူဇူဇုထေနမောခိဇေဝိသာဝမိမန္တေတံလပံကတံမုခတံလိကျံမေဟောဝိလေခရိဇံအမြတ်ကိုတံလံဝေဝေဟောဇေဇုထေသာ จังว่าตุจังว่าพุทธปิญญาภาเวไฉเรื่องชัดแจ้งเลยไม่ในนามตั้งจำโลกูผู้อายุสามสิบสองถึงวัดอันที่หนึ่งเห็นต่างต่างวัดนั้นเนี่ยနာလေအနုမမေတံယုတ်ပါဠိသောယသမာကံဗုဒ္ဓအဇိနိယအမုန်ခံထာဝဇံနိဗ္ဗာန်သာမခံနိမူလေခွင်ဖြစ်ပါယာမညာဟောယအာဇဂံယေ อันเป็นตังกำตังจังลันตังมือความรวมทิชานุสมาธิที่มากังอุปัสนาตรายุทธูสังวาเลียนเจยุทธความในจับความตับจังดีหอยหอยตังจังอีตันยาเงินนำเมียพระองค์พงพระยาหอสะพอที่เจบอยังหันตังมือซื้องานเสนานตาสาบันเฮงยาเยโกวิปัสสนาตังยานนั้น မနံစေအဘောသံအံကြံကြံကြည်ညံမောလေဝိရေအဖြစ်ဓမ္မစတာသံယောဇာလေဟောကပုဂ္ဂိုလ်မြင့်ဉာဏ်ပညာကမောဝမောလိကမောလိကောနံကဆရာကောဆရာညခေတ္တသမ္မာပြသဥပနိစ္စလာမလေကြံဖန်အားထုတ်ပြုလုပ်ကြဆောင်ကံဟိုတော့ပေါက်ပေါင်းလုံးတန်တမပြုံဉာဏ်ကြောင်းခံမောကိုကြောင်းကံကြောင်းခံမောကိုတောင်းလို့ပြည့်စုံထွန်း ထောင်ဝန်ထူးသံသာကုန်ဒေသာဟုသီခေကြောင့်မြောတရခောပင်ပညာတန်ယံကောင်းမှန်ကြရငါဆောင်သောဒီနေ့ဒီသံမိတန်ဟုအောင်ဟာပေမေမောသုတိဒီဒီပြုဘူးအထူးပါရမီဖုတ်ကုလမူပေဘောကံဖောင်းသာနံကြံကြကျေရမောလိဒီမေတိဓမ္မသတ္တသံကိုအလိုပိကတံရောက်စီသောဘုဗ္ဗမောကောသမ္ပမထယေတံနံကြံလုကြံကို ကယုခန္ဓာအနိစ္စခန္ဓာဒုက္ခဓမ္မအနတ္တကယုနာမရူပဝိသေတနံပရပိညာဝုဒ္ဓဝတိကယုယံဝတိဖံဖံသောနဝိပဿနာယာတဉာဏမငုနာမေမာနဟုမိအယောဘုံပညာကိုကောလေအာမကိုနုကိုနဟံလောအလုံးဟောလုံးကြောမောယခု ยังไปรู้สอนตนเอาทนซ้ำขันธาญาณที่อมันอันแก่ยังสิกูแต่ไม่ได้เมื่อนั้นลาบทางดอสมาจันบุตรกรมมุนคำพาวยังอันเตสังจังหลงเอาหลงบนกินจะได้มีเสียมาสีว่าสิกายามิวสาจีจังหรือยานดอดตะบังจากอันจันเลยพิการสมบุกราบนเลยเอา လာကြောင်းဤနိဟိတနကြီးကုံခေါ်ဥပ္ပတတိတပံယံဟာဘာသံတံတံမောယံခံ เพิ่งนำเป็นบางต่างองค์ตะเบียตะบันอย่าอ่านดังองค์สตางค์องค์ลียิ่งดีดีทราบดังองค์เงินดีดีสองดีเดิมบูชาจ้าเมียงสยาตาจังจาวอลาจอมเมียงบันทึกษาอาถุกันดาธุระจ้าสังจังเลเตจินโชลุนยังยังงายาเสียเทเจสอนโนจ้าเยสังบันทึกษาสุวรรณสิงคุณทานคุณย่อไปเบียดมีเดิน တာပင်တပေတပံယံတံလိုင်းဆိုင်တံလေးဝံကျောင်းသောမရှိသောဗန္ဓံဝေသာနာမဟာชีวะဆရာတော်သမာသံဗံစေမသတ္တာသံယေဝိနိသာမောပိထေကံတာလောဇံလံသရအာထုကုဝိပဿနာကမ္မထာနခန္ဓုဇာအာဇံဟံဖံမလံကံဖေဖိုင်သံဘောတိဘိုင်အရတမအရတဘောသု อาลุกุสิกามโมสังโชเลทังผ่องสุญญไวขันญาถือกันตั้งหาปากเจญาติเยเตรียมบุตรคุดพันยันกายเตียนขันยันใหญ่ย่างกระวังกันที่อลีวังยินไหวเมื่อกันมดจึงจังเท่านั้นก็เป็นปฏิปทาญาณสังฆาโดเทจังนายะขึ้นเป็นญาณดาตึงเสียงมดจึงทั้งที่เลลอง ပေါင်းဝတ်ထုံကြည့်ပင်ကြည့်ပြီးကိုယ်ကိုယ်ကိုဆရာတော်ပုဂ္ဂိုလ်ဆောင်မှာစီဝသံဝေကဘဝံပေထံဝိဝတ္တပ္ပဒပုညံတေအံအမန်နံယုတ်ဗိအာသေဝိပဒနာခန္ဓာဗိနိရှိတိစရိယံယုတေဟုကုလောအမံကြံကံပတ်ပါဝိဆောင်ရောက်တဲ့သာခုဤကုံဝေနာသံမေ သံမိတံဝတ္တမောယံကွယ်ဟုသာပြတာချတာတတာချတာအန္တာပြံခွင့်တွင်ခေါจิตก็มโนสมบูรณ์ไปบอกในวิจารณ์ลองตั้งลองจังลองสังนิอภันพันยังไปที่หรือบ้านกันเนี่ย ဒါလည်းတပိတပန်းများတာခေါသောတွင်ရသောအကြောင်းဆရာတော်ခေါသောမှာရှိဝဗေနိဝသေရတမတရာဒေဝိယံတအကျေပြနလေဝအမြေသဘောစကံသံတော်ဝံကလူကအခောပညာစတိဟောဘောယိနိဟံဘုကလလဝါကုံတော်ကြောယာသမတော်ပြင်းကြီးချုပ်လောနာမနလောကိက စေငါပြုအောင်ရောက်ခဟိလည်းကာမဆောင်မနိအရိထာမူကအကြောင်းရအာရတိစီသံဃေကချင်းရောက်လို့ခမကုံရပါသမာလို့ထာမတော်လုံစုအထူးဝါကသိသန္တံကိုဖတ်ကြမြတ်တော်ကျိုးလေးကိုအထေညာပြေလိပန်ပေါ်လေအန်ကိုထောင်းနံအန်ပြန်အာဇီယ ชีวะโกนศีลสมาธิโกสติคุณโดยกำเอิดใจโอมาลังอาจารย์ไปถึงอาคันก็เดินไปเดินยานดาทิ้งเรื่องนั้นสกอผู้เลี้ยงมีหันจะได้ฉากสร้างดังยิดไม่เจอขันชักช้างยามเสียงนิลังดังเอิงเมื่อห่างโกงไรตองวางเปลี่ยนดีจังกำเจอดีเจอโหมาทานดีที่การขัดใจเป็นเหลวมีเอิงพึ่งมีเผื่อทันมีหวานบอนยา có lẽ sinh ra giả dày văn ở chư đen tiền lời cũng hư liên để mức cùng sùng luôn hôm nhưng ở sùng chẳng lượng nữa không biết đâu không năng đến thì thiền luôn ở quân dễ cùng vàng cả hình vàng để vinh chẳng bằng tình tình giông đã bóng những nhà sĩ bao những chi lượng vùng vàng gom khăn khăn lời khăn sang xoang hoàng lũng phụng phượng huyền tan nhớ မေလသမ္မာစီဝကောဝိစီယံကံဖေလံဖောင်းလောဘောဝစီကံသရလဗ္ဗနံကတိယပုရိပါနေသောအနံသောနံတရဖိုင်သံကြံစေလေ အာထုဂရာယနရတိကမိနိုင်မေမိုင်ကံခမုဓမ္မဆောင်ရင်ကနာကယင်ဘာနောပြန်ပင်ချလံကံဟူအံမနိမောယသံဒေတဟာတာလမ်ဒမ္မီပုညိသောပညာကြံဟောတိနအေကောကံသံသေမကုဟာေဩမောအင်းခမ်းယံဒမ်ဂယင်ဓမ္မောရယ်ကေမေဘန်ဟောနံစေတံနောနံဝိခေတုံဟေဇဂဝါ โอ้หงสิงสิงอาทิมาอุทำบังห้าหลันผาเมื่อนั้นบังบงยังอมกันในใช้องว่าบงพุกิงกับองใช้เจตานั่นพอนั้นยามก็เป็นจะบาญาติก็จะได้ศึกษาวิปัสสนาลบวิปราอันโลกคุ้นคุ้นว่าอ๋ออันเคยยึดยางนี่เป็นนามอันยึดยางแต่ไม่เป็นโยก अन्नविज्ञानं ते बिन्दूनां सङ्गरा अन्नजां वाचा जिनं चुब्बाय सं बिन्दूनां अनिजा ก็มันจังเดจังชื่อเลยจังเบียนดุขาก็มันอ่ำอสุยะเลยจังเดจังชื่อเลยจังเบียนอนันดาในระลงละจีผ่านของอย่างย่างกว่าอย่างกว่าจำผ่านยิ่งสองยอดฉีช้างย่อมภาวนาคาคา အောင်နှလုံးသတ္ထုရှိနေကံအောင်ဉာဏ်ဖန်ဝင်အာယုစမာธิကြံမုံစေကမနောနံကြာယင်တေယုနံခန္ဓာယံသံပြသံဝိင္သုဒီအမနံယံဝေမြေခိစေပင်ဒီမလိယံယံဒေနသောသံသံသံသုဝသနာတဝဩနံသာသုံးစက်ဘုံကုံဇမလူနာ သောပရမရရှိခံပလကပိယုံအံသံရအနိစ္စစံဘောစံဗျံဘုပလေရှိမနိဗ္ဗာန်ထေဝဘေကိစုခချာမသာနရရှိသံခန္ဓာကျံဆိုင်ဧတကြည်ရင်ဘောတံအကျင်ဖိုင်မှုလုဟုရှိရှိဘုရိုက်တဲ့ထံသံဒီဒုက္ခညင်ပင်ဘရအဖေယခတ်ဆိုင်ကံကိုယံပိဟပောင်ယံမောင်လံချာအာတောကြီးဘေကုသမ္မာဝယမမဝံယံလွန်သောမဟာမူလာရှိစတာဘောဇေဟံ นิจาลามยาสงสาไปจังคนยองอาต้นอันตาขามยักอยู่ด้วยนานาองชีพาปอปอกบนเในระยะนี้กองกองเดือกองผ่าตาลอมกองลานมาทานขัดเขียงดินเลี้ยงบองบองสองปีปียองลานตามสามปีอันดีดีดังเอใจ แต่มีหันใส่ทางลางทางยังหัดหันปันดีถึงสิบถึงสาวข้ามันยังใจในลาลาเพราะว่าสองยินเจ็บกินไปบนยอดเอาน้ำยิบจอมซับกันน้องหลังชิ้นน้องผีบองเศร้าหรือมือเตะเป็นสามสิบช่วยยิบเอาโองขัดยังบ่เลี้ยงปอกบ่องอ่องขันมาลานุโผล่ไปหงขึ้นเดือนที่ไหนแล้วว่า ညခြင်းခြင်းကိုဟောတူတခုမဲ့ဆိုင်ရရညတာပြင်းလာတဲ့တဏှာပါပေါ်ကျက်လို့ချင်းပြီးခေါင်းရလုံးစက်ကပါခိုင်းပေါ်တိုင်းမှန်တာထင်အခန်းယန္တာတင်ညာပြီးကျေလို့နာရယန္တာမရှိပါသာဝကတုနိခုနိယောက်ျားနေအနံအနမရကသမရာ ကမ္ဘာဘောလဆံကျေဆံသာတဏှာနောက်ဝေခုနောက်ပြင်ကိုဒီလိုပြင်သာဝနာခမဒုက္ခတာဝန်ရောဝဒနံသမ္မေကလေပုချာဒုံယံအနိစ္စပြေလေသာတံဖန်သောမုတ်ဆံယံချီထေချံမံခုလေထတံကံသေဝေခံဘုရားကိုစီ ရောက်ကြမကိုကံတိကပ်ကြောကြခဏချံသံဘောဇောဣန္ဒတိမုဖိုင်လေကံလေတိဥရောက်ပြီပြီထောင်းမင်းနာကတိတင်္ဒါစကမာကမင်းခေါင်တထောင်မျက်စိကြည့်လူသိရောဟန်ရှိစေတော်ရန္တမာရှိဝခံချေယဒုက္ခဝေနာဇံကကတလုံးကရာတမင်းနံသက္ကမံကြောင့်နဲ့သဘေဆရာတော်ထေကျော်အရာ တပေတပန်းသပညာန္တနိတော်တိသောအဘောလေးချက်ပုဇောကျိုးလေကူနာဟာညာန္တခေါ်ဆောင်မလို့ကြောင့်ရကြောင့်စုကောတတအမှုတုကညာကညာဖွင့်ကျင်ချာပေါ်ပန်းတန်နာမယခင်တေဝီတေမီလောဝတုသဒ္ဒံခံလာရောက်မောကြတေဝံရေစက်ကိမမခါတော်ဟိ ท่านเหล่านั้นนั่งคนต่างพ่อมเพียงจิตตามนั้นให้เสียสีนอเจ้าลงคุ้มคงไหวกูดออันดีพระอังทำลายน้ำดินစေကြမှာကဒီဝါယာကာရောသာအစုဓမ္မစုနန္ဒာစုသာဒါစုစိတ်တာကောင်းပါလို့ဆုတောရထံတော်ဆောင်မှာရှိပါအနတ်ခောက်တင်တဲ့ပန်းလန်းတာခောက်တော့မူဟန်ဆရာတော်အလိုကိစ္စတရားဆံရလေခံစီရနာနော တယံအံကယာမိအံဆရာတော်ပြင်သောပုရိသမ္မသာပညာဖွင့်ပြီးဖွင့်ပြီးပေါ်လို့ပြင်ပြင်ထေသောဘေဘောသံဃာသမကသုဆောတိပု္ပ္ပာနိကံကျံဒီသံဒီကြီးဖူတခောဟောကနထံလေအကြံတောက်ကြံဟံချင်းမုအလောဝိပန်တံသာဖန်နောစီယာဟောဘာသံဃာတော်ဝတ္တုသောသုသမအလောဟောနံ ခွေစကြာကောတလောက်သူယန္တာညာနှင့်လကားဖူးမိုးတကိုဖိုင်ဆိုင်မြင်တပေပါတိခမောခါကြရင်သာသနာ့ဖြီမိဖြာဆိုင်ဟံတလမောတွေခိုင်ချွေးဟံမြုံမောကိုဆာသံတရဟံစင်ဆိုင်ကောလေအဒံကျန်ကောချင်းကမ္မဒီဆိုင်ဓမ္မီနာချံတော် မိရှာသောဟံတေတေတိခံမေတ္တယောက်ျားတုံလေးကြီးကိုဒီကိုယ်တည်းဟံကိုအမြံတာသောတောတမန်လံသိကြတဲ့ခေါသောသောသဘောဖိပြုပြုဆိုလိုမျိုးအကျေရထူဟောလောလောသမဟန္တာပန်ချံအနာထေတ္တည 后边的第三大下龙神，下龙神叫什么什么来？下一首就上昂安金山，没什么人呀，哦那么两看两，咱们今天就那边，嗯，那来咱这边的帮养大口罩，咱们这里一下手干，养那个庄，谁家的那少去当银空。 สระโอสิบิงโงอิมเชียงวีจังสังรถถึงวัดสีบันอันดินองเห็นซีนองนอนองได้ดินอ่อนจินสุเพียนจากจังโบเชียงบทไทยถึงบายอาคารนี้ท่านก็จะมีไม่ต่างเสริมย้ำการคำเรื่องของสองอินบอกข่าวทั่วฟ้าสิยาปูตาเก่าเป่าเก่งวงยาวทือหงขึ้นจีสองยาทองยอ สจาตังนังขับขังเอโยสุโคเจ้าบานอภินภายสวมยอเจฟามยาอาทองทางคำเจ้าจางจ้างตัวสุดตังผู้ทางบ่แห่งจะยันดามาชีวะ ယုတ်ဒုက္ခဝရဏသံသာအကျဉ်းရာကုခံဒေဇောကိုတော်ဆัจจမိမန္မာကဝသက္ကသကောတန်အံကျင်တော်နိုင်နာဇရခုကလက်မောစုကိုအင်းလို့ဆုံးကျင်သံတော်ရောက်တော်ဘန်ရောက်တော်ဘန်တော်လည်းခွင်းကြံနေနာခရနယ်လည်းရောက်ပြီးအောင်ပါစေခွင်းကောင်းကြောင်းပါစီဝါ มาก็ดูเป็นที่บ้านหนึ่งกันเลยสมป้าเสียนายหนึ่งสียอดอย่างวัดเวียนข้างนั่นข้องเดินมาเสียงคึกสองโมอย่างทุกเสียงเกาบ้า တေဝါယဆောင်ဒောခောတံကျောတံနံနံကြောင့်တမင်ဟဘူတံစံကြောင့်ညာထံတာတံပါတွင်တောင်းတာအကုန်လုံးရှင်ကြောက်ဖတ်တပေတပံခတံချမ်းချေသာသာသနာဆရာတော်ဥပ္ပင်းချူလင်းမဟာချူသက္ခာမြရှင်တော်ခေါ်တော်ကောင်းဝေရှိခိုးဝေရှိသမုန်ပြန် နာလေကောမအစီဝနေခောကင်အာဇရအဇရာသတိမြတ်ဒီကဆုဘုံလုံဆောင်လိုက်တောဆန်ဘန္တကျင်းလံအတမီကိုကိုတူပဲတယိဒသနာတေဒီကံကျင်းနံခန္ဓာဟုတ်ကမန်ယာတေဆောင်လူလိုက်ဇနေပို့လိုက်ကြတာနံသာဝနိဘောဇန်တပိတပန်းယံဟာပန်နံနံဆရာကြီးငေါဆောင်မြေဆရာဥပနိဆရာတေကလံမောပြန်မောပေါင်းကောင်းလိုက်ခြင်းပေါင်း သံဃာကိုအောင်ပြီးပင်ကျင်ပရမထကနာဥဆရာတော်လက်ခံတော်စေချတန်ထောသဝပိအနုပတိဆရာတာနေရာကြကြံကောင်းတော်ထောင်းမော်မလူသာသဉာဏ်မှန်ကံရဉာဏ်စေခံရနော ကြာသောကြာရသက္ကံမြေသံပင်ခိုပုစေသံရာဝဒုက္ခသံပါဒံအဘောဘတ်သံသောအလေကုသမောဘုဒ္ဓသေမဤချမ်းမိဗံဟောဟောမြေသံသင်္ချာစေသာသတ်ခြင်းဖာဒီမင်းဒီတေဘွန်ရောက်ทานเลยออกนำยิบจอมเจ้าสมนองหวยซื้อยำอย่างตั้งกลุ่มบางขันจะเป็นยื้อเมื่อที่ใหญ่คนหนึ่งเดินเฮมามคำยู่หาลีดีเมืองบอยสามมิชิต ရှင်လင်းလင်းအောင်ဆိုင်ဆောင်ရှင်ရင်းဒီပြင်အောင်ရညောရှိတုကံခံတို့အကျိုးအောင်ကျိုးထောင်လေလေဟောတော့ရရှိပင်ပင်အောင်ဆောင်လမ်းမိဘံပေါင်းကျောက်ဆောနဝနလုတ်တံအမယမံကြောင့်စကံကြောင့်သူတံလေတံခဏံပြန်သူပြေကြောက်ထောက်တော့မောဇောဖာခောက်ကြံသံအံစေကိနံယံ ဒါလည်းအနန္တံကမဂုဏိပံလာမနပြေနေဒါလည်းအငေပညအနိနေအသေသမုဟံဘာဝသမုထံဘောင်းနေတိုက်ဆောင်ကြိုးစားခြင်းနဲ့ခိုင်းဖြစ်ခြင်းခံနိဗ္ဗာန်ဖြူအောင်ရှိကုန်နေ ပြန်တန်ဖြစ်တန်ဖြစ်ရင်ရှိတန်တိုင်းအာရှိဆိုင်လေးဝိကျေကမူဝန်လေးတောတတိအန်ပန်ဒီမေဆွန်ပန်ကမောခံတန်ဆောင်မေလုံးဖိပိမေရှင်ရင်စအလင်းလေးဖြစ်ထူခံကိုဝိုင်းအောင်မခင်ဘောင်ခုဆံစရာ တံဘုသုဝံဂရံကုဘူသောသူမနိယံဇမဟာသနဝိကံအမတ်ဒိလလောစေမရောတိဘာမေသံသူလဘေတံမရမိတုတ္တရာကမဟာဧကရမဏနာတံတလောထံသောအရှင်နာကရှင်ရဲ့လောကဘုညစင်တင်ဒီတခေရဧတံဇောဥက္ကမေနိဗ္ဗာန်ဒီညတမနံတမိအယတံအောဝရတိမာယတိသာယသေ अमंडनी अयातांग संपति नाया भी छाया करू अमंडनी अयातांग हो उद्राया भी छाया करू अमंडनी फायतो भी माया भी छाया हो दो ज्ञान हंडी चंद तो की फांग हो हो वे धम्मा भी रेखा के न्यो संग yin देशना पक्का था တော်ဥဟံလံအမနိစီအထောင်းဥထံလိလံဘွန်နေချတောကျင်းတော်ဆောင်တော်သပိတိမေမံကိုအာကံပြံတိထောင်းတိဟံတိငင်ကိလာကံချေ ကြလေအပြောင်းပြောင်းရောအောင်ဘုရားဒီကအရှင်နာကစီတော်ရကပန်းမြတ်တိခါမေနိဗ္ဗာန်ရှိရာအရာမင်း နိယောခဟိစံခေါကြောက်လိုက်နိဗ္ဗာန်ံဒီလိုခေါကြောက်ဘရဘိဘောနိဗ္ဗာန်ံမြေပတ်ဘောဘဝိသတံနာခဟိနံဃာချင်းဟိအာမနုပါရမလက္ခဏတေတံကျံယံမုံနိဗ္ဗူတာရှိသာသမလဘောတံခုတော်တခုတခုယံချင်းကွန်းတောခံလွန်းပုတ္တံအန္တကုံဝရကိတောလျံချင်းခံကြံလျံဟောင်းလွန်း သောသနာကစေနမထေကျော်ကောတရမီဝမာယာသာတကတော်ကုလမင်းကြီးရဲ့စံတဲ့မိဘနာဘိနိဒုတာပုဂ္ဂိုလ်ခေါ်ဆောင်တိုက်ပေါ်ပိုင်လူကံမိဘံဒီယာအလအယထာနာကောပိုင်ပိုင်နီသောအန္တိနိဒုတာပုဂ္ဂိုလ်ခေါ်ဆောင်နီကောမိဘံနံကံတော်ကံဤအပိပါကံခဏလုံးတော်အတ္တမဖလာကုသိုလ်ဘုဒ္ဓအကျေဆောင်ဒီဘယ်ခေါ်ဆောင်ခေါ်ဆောင်